ပြည့်စုံရမယ်အိန္ဒြေဘယ်နှပါးရှိတယ်ဘယ်နှပါးတော့ဘယ်နှပါးဟောဗျာအိန္ဒြေ၅ပါးပါတယ်တော့ပြန်ပြောသမ်းမအောင်သေချာမကြားရအောင် tadda wiriya tadi samadhi bunga nga ba Tada ra o ha ဘာကိုယုံကြည်တာဖရာတရားတန်ခါယရနာယရနာ၃ပါးကိုယုံကြည်တာလား၃ပါးအာယုံကြည်တာလားဟမ်ယရနာ၃ပါးအာယုံကြည်တာလားယရနာ၃ပါးကိုယုံကြည်တာလားဟောမမသေးကြတော့ဘူး ဗမာဆိုပြီးဗမာတွေဆိုပြီးဗမာစကားလည်းမတတ်ကြပါလားစစ်ရလားယရဏသုံးပါးအာယုံကြည်တာလားယရဏသုံးပါးကိုယုံကြည်တာလားဟမ်ယရဏသုံးပါးအာယုံကြည်တာဘယ်သူကပြောတော့ ယရဏသုံးပါးအာယုံကြည်တယ်လို့မြတ်ဘယ်မှတွေ့ဘူးတော့အဲ့ဒီလိုအဲ့ဒီလိုစာရိစကားတွေကတဖြည်းဖြည်းချွင်းချွင်းကုန်တာအဲ့ဒီအားတွေလျှောက်လောက်တာနဲ့ပဲနောက်ကြတော့အမှားကြအမှန်ဖြစ်ဆိုဖြစ်နေအားမဟုတ်ဘူးကိုကိုယရဏသုံးပါးကို ယုံကြည်တာဗမာတွေလို့ပြီးဗမာစကားမတတ်ကြပဲနော်อืมယရဏသုံးပါးအာယုံကြည်တာလားယရဏသုံးပါးကိုယုံကြည်တာလားအဲ့ဒီအာရလွတ်လပ်ရေးကြောက်တိုင်ကစပြီးအာရမှားလာတာ ဗန္ဓုလပညာနဲ့ကလွတ်လပ်ရေးကြောက်တိုင်မှာလွတ်လပ်ရေးနေမော်ကွန်ရေးထားတာပြာသူလပြည်ကျော်ရှိရဲ့နေအားလို့အောင်မိတာပဲနေအားလွတ်လပ်ပါသည်နဲ့အဲ့ဒါလိုလှုပ်ထားတယ်အဲ့ဒီကလေးကအားကဟိုနေရာသုံးဒီနေရာသုံးနဲ့အဲတဖြည်းဖြည်းမှားလာလိုက်တာတော်တော်များတယ် အားဆိုတာတယောက်ယောက်ကို ပေးလို့ရှိရင်အဲ့ဒီအပေးခံရတဲ့လူကို သုံးတော့သုံးတာကို အားလို့သုံးတယ်ဥပမာတန်ဃာအားဝါစုသင်္ကန်းလူဒန်းသည်တန်ဃာဟာအပေးခံရတဲ့ပုဂ္ဂိုလ်အလှခံရတဲ့ပုဂ္ဂိုလ်တန်ဃာအား ဝါစုသင်္ကန်းလှူဒန်းသည်တန်ဃာကိုဝါစုသင်္ကန်းလှူဒန်းသည်ဆိုတာအဲ့ဒါစာစကားမဟုတ်ဘူးအယက်စကားတန်ဃာအားဝါစုသင်္ကန်းလှူဒန်းသည်ဆိုတာအဲ့ဒါစာစကားအတိအကျမှန်တာအဲ့ဒါအပေးခံရတဲ့ပုဂ္ဂိုလ်ဖော်ပြရဲ့အားလို့ပါဠိတရဏိယအဲ့ဒါတမ္ပဒံခေါ်တယ်တမ္ပဒံဆိုတာ အပေးခံရတဲ့ပုဂ္ဂိုလ်ပေးရာပုဂ္ဂိုလ်ပေးတဲ့ပုဂ္ဂိုလ်မဟုတ်ပေးရာပုဂ္ဂိုလ်အဲ့ဒါမှသုံးရတယ်သူနဲ့သဘောတူတဲ့တခြားဟာတွေလည်းပဲအာသုံးတဲ့နေရာရှိတယ်ပေးအပေးခံတာမဟုတ်ပေတော့မဟုတ်တော့လည်းပဲသူစိကနဲ့သူသုံးတာရှိတယ်ဒါကတော့ပါဠိမှာမြန်မာမှာတော့အပေးခံရတဲ့ပုဂ္ဂိုလ်မှာပဲအာသုံးတယ် ကျွန်ုပ်ကျွန်တော်ဤမိတ်ဆွေအားတရားလက်ဆောင်ပေးသည်ကျွန်တော်ဤမိတ်ဆွေအားစာပေးသည်အဲ့ဒီအပေးခံတဲ့ဟာ ပေးရာကိုအာသုံးတယ်အဲ့ဒါယရဏသုံးပါးအာယုံကြည်တယ်လို့မြာစကားတွေ့ဘူးလားမရှိပါဘူး သို့သောနားမလဲတဲ့လူတွေရေးရင်တော့ဖြစ်အဲ့ဒါရှိခြင်းရှိမှာပေါ့လေအဲ့ဒါကြတော့အယုံကြည်ခံရတာလားအပေးခံရတာလားအယုံကြည်ခံရတာဆိုတော့အာမဟုတ်တော့ဘူးပေါ့ဘာဖြစ်ရမလဲကိုဖြစ်ရမှာပေါ့ယရဏဂုံသုံးပါးကိုယုံကြည်တယ်အဲအခုခေတ်တော့ မရေတတ်တဲ့လူရေတော့ဘာတောင်ဖြစ်နေသလဲလို့ဆိုလို့ရှိရင်အိမ်အားဆောက်လုပ်သည်တဲ့ဘာလဲတော့အိမ်အားဆောက်လုပ်သည်တဲ့ဟုတ်ပါမလားရည်စရာကြီးကြံ့ကြံ့ဖမဘယ်လိုမှမှန်မလို့အိမ်ကိုဆောက်လုပ်သည်မှာမှန်မှာပေါ့ဒါတော့ ယရနာ၃ပါးကိုယုံကြည်မှုဟလားယုံကြည်တယ်ယရနာ၃ပါးကို ပြောရုပ်ပြောစဉ်စကားမှာရေးရေးစဉ်မှာယရနာ၃ပါးကိုယုံကြည်တယ်လားယရနာ၃ပါးတို့ကိုယုံကြည်တယ်လားပြောနေကြစကားဟမ် တို့တို့ပါသလားမပါဘူးလားတို့ပါရင်ဘယ်လိုဖြစ်သွားဟမ်တို့ပါရင်စကားထောင့်မသွားဘူးလားထောင့်သွားတယ်ဒါကြောင့်ယရဏသုံးပါးကိုယုံကြည်တယ်ယရဏသုံးပါးကိုယုံကြည်တယ် သုံးဆိုတော့အများပေါ့တို့ဆိုတာမြန်မာစကားမှာအများကိုဖော်ပြတဲ့နောက်ဆက်ဒါကြောင့်မလို့သုံးပါတို့ကိုဆိုရင်အတိဘယ်အနေနဲ့တော့မမှားဘူးပေါ့သုံးနေကြစကားအနေနဲ့တော့မှားတယ်သုံးနေကြစကားအနေနဲ့တော့မှားတယ်အသုံးတွင်နေလို့ရှိရင်အသုံးတွင်တဲ့အတိုင်းလိုက်သုံးမှမှန်တယ် ဒါယရဏသုံးပါးကိုယုံကြည်မှုအဲ့ဒါယရဏသုံးပါးတို့ကိုယုံကြည်မှုနဲ့ယရဏသုံးပါးကိုယုံကြည်မှုဘယ်စကားကမှန်တော့ဟုတ်ကဲ့လားဒါပေမဲ့တခါတရံဒီလိုရေးမဲ့ဆိုရင်ရေးနိုင်တယ်သုံးပါးသောယရဏတို့ကိုယုံကြည်မှု သုံးပါးသောယရဏတို့ကိုယုံကြည်ခြင်းအဲ့ဒီကြတော့သုံးပါးသောယရဏကိုမဟုတ်တော့ဘူးသုံးပါးသောယရဏတို့ကိုအဲ့ဒါကြတော့ယရဏသုံးပါးကိုဆိုလို့ရှိရင်တော့တို့မပါရဘူးယရဏသုံးပါးကိုယုံကြည်ခြင်းဟုတ်ကဲ့လား သုံးပါးသောယရနာကိုကြတော့သုံးပါးသောယရနာကိုမဟုတ်တော့သုံးပါးသောယရနာတို့ကိုငါးပါးသောပင်စဝကိယဟန်တို့ကို900သောတန်ဃာတော်တို့ကို900သောတန်ဃာတော်တို့ကိုလို့အဲ့လိုမသုံးမဲနဲ့တန်ဃာ900ကိုဆိုပြန်တော့တို့ပါရမလားမပါရဘူးလား မရဘူးတန်ခါ900ကိုအဲ့စကားနှမျိုးခြားနာတာသတိထားမိလားဗုဒ္ဓံသစ္စာ၄ပါးအမှန်တရားတို့ကိုပိုင်းခြားထင်တင်သိမြင်တော်မူသောမြတ်စွာဘုရားကိုတရဏံဆင်းရဲပဲခွာချမ်းသာစေတအမြတ်ယရဏအာကုရာဟု၍ ကိစ္ဆာမိယုံကြည်စိကပ္ပယိဖရာဟုတ်သလားမှန်ရဲ့လားဆိုစမ်းပါအဲ့ဒါ အဲ့ဒီအတိုင်းမှန်းရလားစာအုပ်လှန်ရေးဆိုင်မှာကြည်သမစာအုပ်တယ်မြဲလားဟမ်မှန်တာလားမမှန်တာလားမမှန်တာအေးစာအုပ်ထဲကဘယ်လိုရှိတော့တစ္ဆာလေးပါ စာအုပ်ထဲကဒို့မပါဘဲနဲ့ဘာကြောင့်ဒို့တွေထဲတာတော့ထဲ့ပါဘူးဗျာယောဂီတို့ထဲ့ဆိုတဲ့အတိုင်းဒီဟာဆိုးပြရတာအခုယောဂီတို့ကအဲ့ဒါဒို့ထဲ့ထဲ့ဆိုးနေလို့ယောဂီတို့အမှားကိုမှားတဲ့အတိုင်းဆိုးပြလိုက်တာလေးပါးသောသစ္စာတို့ကိုပိုင်းခြားထင်ထင်သိမြင်တော်မူသောဆိုရင်အဲ့ဒါမှန်တယ် အခုဟာကသစ္စာ၄ပါးဆိုသဖြင့်တို့ပါရမလားမပါရဘူးလားအေးအဲ့ဒါပြောတာအဲ့ဒီတို့ကြီးထဲ့ထဲ့နေတာစာအုပ်ထဲမပါပဲနဲ့အဲ့ဒါပြောချင်တာခိုင်မှားတာသိပြီလားအဲကြောင့်ဗမာစကားလည်းမတတ်ဘူးဗမာစာလည်းမတတ်ဘူးတတ်ပြီလားအခုဟွန်းနည်းနည်းတော့တတ်သွားပြီ သုတံဗုဒ္ဓံဟွန်း ဘာကွာသလဲလို့ဆိုတော့သစ္စာ၄ပါးအမှန်တရားလို့ဒီလိုဆိုလိုက်ရင်ဒီအမှန်တရားဟာတပေါင်းတဲ့အနေနဲ့တစ်ခုတည်းပဲအဲ့ဒီတစ်ခုတည်းမှာဘာပါဝင်တယ်လဲဆိုတော့သစ္စာ၄ပါးပါဝင်တယ်ဒါပေမဲ့တပေါင်းတဲ့တစ်ခုတည်းရဲ့အဲ့ဒါသစ္စာ၄ပါးအမှန်တရား ပါဠိမှာတော့အဲ့ဒါမျိုးကိုတမာဟာရဒွန်လို့ခေါ်တယ်စိတ်ကတပေါင်းနဲ့ပေါင်းထားလိုက်တာတခုတည်းဒီတရားဟာတရားတခုတည်းပဲအဲ့ဒီတရားတခုတည်းမှာသစ္စာတရား၄ပါးပါတယ်လို့ဆိုလိုတယ်အဲ့ဒါလို့မဟုတ်ဘဲနဲ့၄ပါးသောသစ္စာတို့ကိုသိမြင်တယ်ဆိုရင် ဒုက္ခသစ္စာကိုလည်းသိမြင်တယ်လို့သီသီခြားခြားပိုင်ပိုင်ခြားခြားဆိုခြင်းနဲ့သမုဒိယသစ္စာကိုလည်းသိမြင်တယ်နိရောဓသစ္စာကိုလည်းသိမြင်တယ်မေဃသစ္စာကိုလည်းသိမြင်တယ်ဒါကြောင့်အရေးအတွက်အပြင်၄ပါးရှိသောသစ္စာတို့ကိုသိမြင်တော်မူတယ်လို့ဒီလိုဆိုခြင်းနဲ့အဲ့ဒါကြတော့တိချာစီတပေါင်းနဲ့မဟုတ်တော့အခုကတော့တရားကသစ္စာ၄ပါးတရားအဲ့ဒီတရားထဲမှာသစ္စာ၄ပါးပါဝင်တယ် ဒါကြောင့်၄ပါးသောတစ္ဆာတို့ကိုဆိုရင်တို့ပါရမယ်တစ္ဆာ၄ပါးကိုဆိုရင်တို့မပါရဘူးဟုတ်ပြီလားတတ်ပြီလားနောက်တို့ကြီးထဲအောင်မလားကဲနောက်တစ်ခါပြန်ဆို ဒီတော့ယရဏသုံးပါးကိုယုံကြည်တာတတ်တာကြိုးစားတာဝိရိယတတိကတော့ဘာလုပ်တာလဲရှုမှတ်တာရှုမှတ်တာတတိစူးစိုက်တည်ငြိမ်တာကသမာဓိပညာကတော့ဘာလုပ်တာလဲထိုတွင်သိမြင်တာဟုတ်ကဲ့လားပညာကဘာလဲ ထိုတွင်သိမြင်တာထိုတွင်သိမြင်တယ်ဆိုတဲ့ဖြင့်သိတာကပေါ့ပေါ့ကလေးသိတာလားနက်နက်နဲနဲသိတာလားအဲ့ဒီနက်နက်နဲနဲအသိကရှူရင်ရှူရင်တွေ့တွေ့သွားတာကိုနက်နက်နဲနဲအသိခေါ်တယ်ဖောင်းတာရှူလိုက်တယ်ဖောင်းတာလေးပေါ်လာတယ်ပျောက်သွားတယ်သိလိုက်တယ် ပိန်နာရှိလာတယ်ပိန်နာလေးပေါ်လာတယ်ပျောက်သွားတယ်တီးလိုက်တယ်နောက်တစ်ခါဖောင်းနာလေးပေါ်လာတယ်ပျောက်သွားတယ်တီးလိုက်တယ်နောက်တစ်ခါတဖောင်းဖောင်းလာတယ်ပေါ်လာတယ်တီးလိုက်တယ်ပျောက်သွားတယ်နောက်တစ်ခါတဖောင်းဖောင်းဖောင်းလာတယ်ပေါ်လာတယ်တီးလိုက်တယ်ပျောက်သွားတယ်အဲဒါလိုနဲ့နှစ်ဖောင်းသုံးဖောင်းဖောင်းမှု အစဉ်ဖြစ်လာတယ်ပျောက်သွားတယ်တီးလိုက်တယ်ညာနဲ့တွေ့တွေ့တွေ့တွေ့သွားတာတွေ့ပြီးတီးတာ အင်္ဂလိပ်ကတော့အဲ့ဒါ experience ခေါ်တာဉာဏ်နဲ့တွေ့တွေ့သွားတာအဲ့တော့အဲ့ဒါလို့ဖောင်းတယ်ဆိုရင် ဖောင်းတာတစ်ခုတည်းမှာ ဖောင်းတယ်ပျောက်သွားတယ်နောက်တစ်ဖောင်းဖောင်းလာတယ်ပျောက်သွားတယ်နောက်တစ်ဖောင်းဖောင်းလာတယ်ပျောက်သွားတယ်အဲ့လိုဖောင်းတာအစင်းစင်းဖောင်းဖောင်းလာပြီးပျောက်ပျောက်သွားတာကိုရှူရင်ရှူရင်နဲ့တွေ့နေပြီဆိုတော့ အဲ့ဒီအတွေ့ကိုပညာလို့ခေါ်တယ်ဝိပဿနာပညာဝိပဿနာဉာဏ်ဒါကရှုလို့သိတာပဲမရှုဘဲနဲ့တမန်အပြင်အိုးဖောင်းတယ်ဆိုတာတရွေ့ရွေ့ဖောင်းတက်လာတာပဲဖောင်းပိန်လာလဲတရွေ့ရွေ့ပိန်သွားတာပဲလို့ဆင်ញင်းပြီးသိတဲ့အသည့်မှာအဲ့လိုတစ်ခုစီတစ်ခုစီ ဖောင်းပြီးတစ်ခုစီတစ်ခုစီပိန်ကျသွားတဲ့သဘောတွေ့မလားမတွေ့ဘူး အဲ့တော့ဆင်ခြင်ပြီးသိတဲ့အသည့်နဲ့ရှုလို့တွေ့ပြီးသိတဲ့အသည့်ဘယ်အသည့်ကနည်းနည်းတော့အဲ့ဒါကြောင့်အဲ့ဒါပညာခေါ်တာဆင်ញင်းပြီးသိတဲ့အသည့်ကစိန်ဓမယဉာဏ်ခေါ်တယ်။ရှုလို့တွေ့သိတာကဘာဝနာမယဉာဏ်ခေါ်တယ်။ဘာဝနာမယဉာဏ်ဆိုတာတွေ့ပြီးသိတာစိန်ဓမယဉာဏ်ဆိုတာ ဆင်ញင်စဉ်းစားပြီးသိတာအဲ့တော့ဆင်ញင်စဉ်းစားသိတာနဲ့ရှုရင်တွေ့တွေ့ပြီးသိသွားတာဘယ်ဟာကိုဝိပဿနာဉာဏ်ခေါ်မလဲအဲ့ဒါပြောတာထို့တူပဲကြွတယ်လှမ်းတယ်ခြားတယ်ကြွတယ်လှမ်းတယ်ခြားတယ်ရှုတဲ့အခါမှာလည်းပဲတမာရီဖြစ်လာတဲ့အခါကျတော့ ကြွတာလေးတစ်ပိုင်လှမ်းတာလေးတစ်ပိုင်ခြားတာလေးတစ်ပိုင်ကြွတာလေးကြွလာတယ်ကြွပြီးရပ်သွားတယ်နောက်လှမ်းတာလေးဖြစ်လာတယ်လှမ်းတာလည်းရှေ့လှမ်းမိပြီးတော့ရပ်သွားတယ်ခြားတာလည်းခြားတဲ့သဘောလေးအောက်ဘက်ခြေထောက်လှုပ်တဲ့သဘောလေးဖြစ်လာတယ်ပြီးတော့ရပ်သွားတယ်အဲ့ဒီသုံးပိုင်းကိုတပိုင်းစီတပိုင်းစီရှင်းရှင်းလေးစိတ်ကတွေးတာ အဲ့ဒါလို့တွေ့တာဟာဆင်ញင်းကြည့်လို့တွေ့တာလားရှုရင်ဉာဏ်နဲ့တွေ့ပြီးသိတာလားအဲ့ဒါကိုကျမ်းဂန်ကဘယ်လိုလဲဆိုတော့ပပ္ပံပပ္ပံအစစ်အစစ်တဲ့တန်တိတန်တိအစအစတဲ့ဩဒီဩဒီအပိုင်အပိုင်နဲ့ပဇာနာတိသိဤတဲ့အဲ့လိုသိတာ အစစ်အစစ်အဆက်အဆက်အပိုင်းအပိုင်းဆိုတာကကြွာတာကတစ်စစ်လှမ်းလိုက်တာကတစ်စစ်ချလိုက်တာကတစ်စစ်ကြွာတာနဲ့လှမ်းတာနဲ့ကအစတစလှမ်းတာနဲ့ခြားတာနဲ့ကအစတစဆိုတော့ကြွာတာတစ်ပိုင်းလှမ်းတာတစ်ပိုင်းခြားတာတစ်ပိုင်းအဲ့ဒါသိရအဲ့တော့ အဲ့ဒီအသိကိုဝိပဿနာပညာလို့ခေါ်သည်အဲ့ဒါလို့သိဖို့ဆိုတာစဉ်းစားဆင်ခြင်ကြည့်မှသိသလားရှုနေမှတမာရီအကောင်းလာတဲ့အခါသိသလားအဲ့ဒါကိုဝိပဿနာပညာဘာဝနာမယဉာဏ်လို့ခေါ်တယ်။ဘာခေါ်တော့စဉ်းစားဆင်ခြင်လို့သိတာကြတော့စိတ်ဓာမယဉာဏ် နာကြားလို့မှတ်သားသိတာတော့သုတမယညာတရားနာလို့တရားနာတဲ့အတိုင်းမှတ်ထားပြီးသိတာအဲ့ဒါသုတမယညာကြံစီစဉ်းစားဆင်ခြင်ပြီးသိတာဘာတွေတော့ကိုရင်ဘာတွေပြောနေတော့ဟမ်ဘာတွေပြောနေတော့လာဒီနာလာနေကြတိုင်းရဲ့နားလည်ပြီ အတိပဲနှမျိုးတော့ဘာပါလဲတုတ္တမယညာစိန်တမယညာဘာဝနာမယညာဟုတ်ကဲ့လားတုတ္တမယညာဆိုတာဘယ်လိုသိတာတော့နာကြမှတ်သားပြီးသိတော့သိတာဟုတ်လားနာကြမှတ်သားပြီးသိတယ်ဆိုတော့စာဖတ်ပြီးမှတ်သားသိတာရော သုတမယပဲဟုတ်ကဲ့လားနာကြပြီးမှတ်သားသိတာလဲသုတမယစာဖတ်ပြီးတော့မှတ်သားသိတာလဲသုတမယကြံစီစဉ်းစားဆင်ញင်ပြီးသိတာကြတော့စိန်တမယညာရှူရင်ရှူရင်နဲ့ညာနဲ့တွေ့တွေ့ပြီးသိသွားတာကဟုတ်ပြီလား ဒါဖြင့်ဝိပဿနာဉာဏ်ဆိုတာတုတ္တမယဉာဏ်ဖြစ်မလားစိတ်တမယဉာဏ်ဖြစ်မလားဘာဝနာမယဉာဏ်ဖြစ်မလားဟုတ်ကဲ့လားဒါဖြင့်တချို့များပြောလေရှိကြတယ်လေဟိုတရားအထုတ်နေဖို့မလိုပါဘူးတို့သိနေတာပဲလို့သိနေတာပဲဆိုတာတရားဖတ်လို့တရားစာပေဖတ်လို့သိနေတယ်တရားနာကြလို့သိနေတယ်အဲ့လိုသိတာတွေပြောတာ တို့သိနေတာပဲတရားအထုတ်ဖို့မလိုပါဘူးတချို့ပြောလေရှိတယ်အဲ့ဒီအသိဟာသူဘာအသိကိုရည်ရွယ်ပြီးပြောတာတုတ္တမယညာနဲ့စိန်တမယညာဟုတ်တယ်မလားဒါပြောတာအဲ့တော့ ကိုတွေ့အသိမရှိပဲနဲ့အခွန်းသာလိုရွေရှားမှုတပိုင်းစီတပိုင်းစီတစ်စစ်စီတစ်စစ်စီတွေ့ပါမလားမတွေ့ဘူးဆိုလို့ရှိရင်မြဲနေတယ်လို့ဆိုတဲ့အသိပြောက်ပါမလားမပြောက်ဘူးအဲ့တော့ तू အနိစ္စမြင်သလားမမြင်ဘူးလားမြင်ပါဘူးမမြဲဘူးဆိုတဲ့သဘောတရားကိုတော့ तू နာထားလို့ရင်လည်းသိနေမယ်စာဖတ်လို့ရင်လည်းသိနေမယ်ဒါပေမဲ့သူ့ဉာဏ်နဲ့ကတော့တွေးပြီးတော့မသိဘူးမသိတော့မမြဲဘူးဆိုတဲ့သဘောသူ့ဉာဏ်နဲ့မှစိုက်ဝင်နေပါမလားဝင်မှုဒီတော့မမြဲဘူးဆိုတဲ့သဘောကိုဉာဏ်နဲ့မှစိုက်ဝင်မှုဆိုတာကဉာဏ်တွေ့ဉာဏ်နဲ့တွေ့ပြီးသိမှာမလား အညာနဲ့တွေ့ပြီးသိတာကဘာဝနာမရညာမဟုတ်လားအဲ့တော့အာမထုတ်ဖဲနဲ့များသိတဲ့အသည့်ဟာဝိပဿနာဉာဏ်ခေါ်နိုင်မှာမလားဝိပဿနာဉာဏ်မှမဟုတ်ရဲ့အဲ့ဒီဉာဏ်ဘလောက်ကြီးပဲသိနေနေမဉဏ်ဖူဉာဏ်အထိသွားပါမလားမသွားဘူးမဉဏ်ဖူဉာဏ်မရနိုင်ဘူးသုတ္တမယဉာဏ်စိန်တမယဉာဏ်နဲ့တော့ မဉ္ဇဉ်ဘုံညာမရနိုင်ဘူးဘာနဲ့မှမဉ္ဇဉ်ဘုံညာရနိုင်တာလဲဘာဝနာမရညာနဲ့မှရနိုင်တယ်အဲ့ဒီလိုသိတယ်ဆိုတာကဉာဏ်တွေ့သိတယ်ဆိုတာကအแทဝင်ပြီးသိတာဖောင်းနာကို ဖောင်းနာတစ်ဖောင်းနှစ်ဖောင်းသုံးဖောင်းလေးဖောင်းဖောင်းနာအစဉ်စဉ် သိတယ်ပိန်တာလည်းတစ်ဖောင်းတစ်ဖောင်းသုံးသပိန်နှမိန်သုံးမိအစဉ်စဉ်သိတယ်လက်ကွေးလိုက်ပြန်လည်းကွေးတယ်ကွေးတယ်ကွေးတယ်ဆိုတော့ကွေးတာတွေအစဉ်စဉ်သိတယ်ဆိုတာအပေါ်ယံရှမ်းသိတာလားအထဲဝင်သိတာလားအဲ့လိုနဲ့သလားတိန်သလားနဲ့တယ်အဲ့ဒါလို့ဆိုတဲ့အခါကျတော့ဩတဆံပြီးတဆံ ဆံမောင်းမြောင်များစွာဖြစ်ဖြစ်ပြီးပြည့်နေတာပါလားတကွေးပြီးတကွေးကွေးကွေးမှုပေါင်းမြောင်များစွာဖြစ်နေတာပါလားတဖောင်းပြီးတဖောင်းဖောင်းမှုပေါင်းမြောင်များစွာဖြစ်ပြီးပြည့်နေတာပါလားလို့အဲ့ဒါလို့သိတဲ့အခါကျတော့မြဲတယ်လို့ယူဆမလားမမြဲဘူးလို့ယူဆမလားအဲ့ဒီမမြဲဘူးဆိုတဲ့အသည့်ကခိုင်မြဲမသွားဘူးလားဘာကြောင့်ခိုင်မြဲသွားတော့ ဉာဏ်နဲ့တွေ့ပြီးတော့သိလို့အပေါ်ရရှမ်းပြီးတော့သိတာမဟုတ်ဘူးအဲ့ဒါပညာအိန္ဒြေပေါ့ဟုတ်လားတုတ္တမယညာစိန်တမယညာတုတ္တမယပညာစိန်တမယပညာကိုတော့ဝိပဿနာပညာအိန္ဒြေတဲ့သူမပါဘူးဟုတ်ကဲ့လားဘာကြောင့်လဲဆိုဝိပဿနာမှမဟုတ်တာ တရားနာတာဝိပဿနာလားကြံစီစဉ်းစားဆင်ခြင်တာဝိပဿနာလားဘယ်ဟာမှဝိပဿနာလဲအဲယုံနဲ့နာထင်ထင်ရှားရှားဖြစ်သမျှကို စူးစိုက်ပြီးတော့ရှုမှဝိပဿနာမဟုတ်လားအဲရှုလို့သိတဲ့အသည့်မှဝိပဿနာဒီတော့အဲ့ဒီအသည့်ကစိတ်တည်ငြိမ်မှပဲသိတာပေါ့ စိတ်မတည်ငြိမ်မနဲ့သိမလားအဲ့တော့အဲ့ဒီကိုတွေ့သည့်ဉာဏ်တွေ့သည့်ပညာဆိုတာဒီပညာအိန္ဒြေဖြစ်ဖို့ဆိုတာစိတ်တည်ငြိမ်ဖို့လိုတယ်လို့မဟုတ်လားသမာဓိအိန္ဒြေအားကောင်းဖို့လိုတယ်တာမန်တည်ငြိမ်ရုံမျှလည်းမသိမရဘူးစိတ်တော်ကိုတည်ငြိမ်မှရတယ်သမာဓိအိန္ဒြေအားကောင်းဖို့လိုတယ် အဲ့တော့အဲ့ဒီတမာရီအိန္ဒြေအာကောင်းဖို့စိတ်တည်ငြိမ်ဖို့ဆိုတာဟာအဲ့ဒါအတွက်ဘာလိုအပ်သလဲဘာလိုအပ်သလဲရှုမှတ်မှုဆက်ဆက်မိဖို့လိုတယ်မဟုတ်လားရှုမှတ်မှုတွေတစ်ခုနဲ့တစ်ခုကြားချပြီးသိဝေးကွာနေမယ်ဆိုလို့ရှိရင် စိတ်ကငြိမ်မှမလား ကြားချမ်းနေတော့အဲ့ဒီချမ်းနေတဲ့အပေါက်ကနေပြီးစိတ်ကဘယ်ရောက်ရောက်သွားတော့ထွက်ထွက်သွားတယ်အဲ့တော့ငြိမ်းရလားအဲ့တော့အဲ့ဒီအပေါက်ကြီးစိပြမငြိမ်းလာမှာပေါ့အဲ့ဒီအပေါက်ကြီးစိမိအောင်ဘယ်လိုနော်ဆက်ဆက်မိအောင်ရှုရမယ်ဟုတ်ကဲ့လားရှေ့ရှုမှတ်မှုနဲ့နောက်ရှုမှတ်မှုဆက်ဆက်မိအောင်ရှုရမယ် အနာမရှိရအယက်မရှိရအိတ်တဲ့အချိန်မှတပါဒီလိုမဟုတ်လားညာကအပေါက်အကျမ်းမရှိမှ စိတ်ကမထွက်တော့ဘဲနဲ့ရှုရာရှုရာအာယုံပေါ်မှာပဲတီးတီးသွားတယ်ဒီလိုမဟုတ်လားသိကြသလားဒီတော့ရှုမှတ်မှုဆက်ဆက်မိဖို့လိုသည်ဒါဖြင့်ရှုမှတ်မှုဆက်ဆက်မိအောင်ဘာလိုသလဲဟဲဝိရိယရှုမှတ်မှု အပြင်းထူနေဆက်ဆက်မိပါမလား မဆက်ဆံမိဘူးဝိရိယအားကောင်းမှပဲစက္ကန့်တိုင်းမိနစ်တိုင်းဖြစ်ပေါ်နေတဲ့ရုပ်ဖြစ်ပေါ်နေတဲ့စိတ်နာမ်ကို ရှုနိုင်တာကိုဒီလိုမဟုတ်လားအဲ့တော့ဝိရိယအားကောင်းမှပဲရှုမှတ်မှုတတိဆက်ဆံမိတာဒါဖြင့်ဝိရိယအားကောင်းမှုကဘာလို့သလဲဘာတတ်တာတော့ ယုံကြည်မှုလိုတာပေါ့ဒီတတိပဋ္ဌာန်တရားဟာတကယ်ရှုမှတ်လို့ရှုမှတ်မှုချင်းဆက်ဆံမိရင်စိတ်တည်ငြိမ်ပြီးတော့သိစရာရှိတဲ့ယုတ်သိစရာရှိတဲ့နာမ်ကိုကိုတွေ့အတွင်းဝင်ပြီးသိတယ်အဲ့ဒီအသိရှိပြီဆိုရင်မမြဲတဲ့သဘောလဲညံထဲမှာပိုင်သွားတယ်ဆင်းရဲတယ်ဆိုတဲ့သဘောလဲပိုင်သွားတယ် ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလူမဟုတ်ဘူးအသက်ဝိညာဉ်မဟုတ်ဘူးဖြစ်ဖြစ်ပြီးပြက်ပြက်တဲ့ရုပ်တွေဆက်ခါဆက်ခါဖြစ်နေတာပဲဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့နာနေဆက်ခါဆက်ခါဖြစ်နေတာပဲလို့သဘောပေါက်တော့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတဲ့အနတ္တပိုင်မသွားဘူးလားအဲ့ဒါလိုပိုင်လို့အဲ့ဒီကိုတွေးသိဉာဏ်ရင့်သွားပြီဆိုလို့ရှိရင်မဉဏ်ဖုန်ဉဏ်အထိမရောက်နိုင်ဘူးလား ရောက်နိုင်တယ်ဟုတ်တယ်မလားအဲ့ဒီလိုယုံကြည်ရမှာကိုအဲ့ဒါတရားတော်ကိုယုံကြည်တယ်ဆိုတာအဲ့ဒါလိုယုံကြည်တာဟုတ်ကဲ့လားအဲ့ဒါလိုယုံကြည်ပြီဆိုလို့ရှိရင်တော့ရှုမှတ်မှုဆက်ဆံမိမှပဲတမာရီအားကောင်းတယ်တမာရီအားကောင်းမှပဲကိုတွေ့သည့်ဝိပဿနာပညာဖြစ်တယ်လို့သဘောပေါက်တဲ့ပုဂ္ဂိုလ်ဟာရှုမှတ်မှုအားကောင်းမှုရာသူမကြိုးစားဘူးလား ကြိုးစားတယ်ဘာလို့ကြိုးစားတာလဲယုံကြည်လို့ကြိုးစားတာကြိုးစားတော့ဝိရိယအိန္ဒြေအားကောင်းတယ်ဘာကြောင့်ဝိရိယအိန္ဒြေကောင်းတယ်လဲဆိုတော့ယုံကြည်မှုတတ္တာအိန္ဒြေအားကောင်းလို့ဟုတ်တယ်မဟုတ်လားဒါကြောင့်ယုံကြည်မှုအားကောင်းမှကြိုးစားသည်ကြိုးစားမှရှုမှတ်မှုဆက်ဆက်သည်ရှုမှတ်မှုဆက်ဆက်မှ တမာရိတည်ငြိမ်မှုတမာရိအာကောင်းသည်တမာရိအာကောင်းမှထိုးတွင်သိမှုပညာအာကောင်းသည်ဒီလိုမလားဟုတ်သလားတပေါက်ပေါ်သလားဟမ်တလောက်ပြောတော့တပေါက်ပေါ်ရောဘောမဟုတ်လား gain ဆိုယုံကြည်မှုအာကောင်းမှ ကြိုးစားသည်ကြိုးစားမှရှုမှတ်မှုဆက်ဆက်သည်ရှုမှတ်မှုဆက်ဆက်မှတည်ငြိမ်မှုတမာရီအားကောင်းသည်တည်ငြိမ်မှုတမာရီအားကောင်းမှဉာဏ်တွေသိမှုပညာအားကောင်းသည် အဲ့ဒါထိုးတွင်းသိတာဟုတ်လားထိုးတွင်းသိတာအတွင်းထဲကို ထိုးပြီးတော့သိလိုက်တာယုံကြည်မှုအကောင်းမှကြိုးစားသည်ကြိုးစားမှရှုမှတ်မှုဆက်ဆက်သည်ရှုမှတ်မှုဆက်ဆက်မှတည်ငြိမ်မှုတမာတိအကောင်းသည် တည်ငြိမ်မှုတမာရိအာကောင်းမှထိုးတွင်သိမှုပညာအာကောင်းသည်ထိုးတွင်သိတယ်ဆိုတာကိုယ်တွေ့ဉာဏ်တွေ့သိနော်ကဲဆိုယုံကြည်မှု သဘောပေါက်လားအဲ့တော့အဲ့ဒီအတိုင်းဖြစ်အောင်အထုတ်ရမှာမဟုတ်လားအဲ့ဒီအစဉ်တိုင်းမဖြစ်သမျှတော့မဟုတ်သေးဘူးအဲ့ဒီအစဉ်တိုင်းမဖြစ်သမျှမဟုတ်သေးဘူးပါဠိစကားလုံးတက်တက်ဆိုလိုက်ကြအောင်စို့သတ္တာအာကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းမှ တတိအာကောင်းသည်တတိအာကောင်းမှသမာဓိအာကောင်းသည်သမာဓိအာကောင်းမှပညာအာကောင်းသည်ဆို ဒီတော့အဲ့ဒီမှာဉာဏ်တွေ့သည် ကိုယ်တွေ့သည် ထိုးတွင်သိတာအတိနှမျိုးရှိတယ်အတိနှမျိုးရှိတယ်ပထမဇင်အတိကသဘာဝလက္ခဏာကိုသိတာဒုတိယဇင်အတိကသာမင်ညလက္ခဏာကိုသိတာနားလည်သလား ပထမဇဉ်အသီးကဒုတိယဇဉ်အသီးကအဲ့ဒီတော့သဘာဝလက္ခဏာဆိုတာဘာလဲတာမညလက္ခဏာဆိုတာဘာလဲပါတယ် လိုက်ဆိုဆောင်းပုတ်ချပေးရင်ပဲသိသွားပြီနော်ဆောင်းပုတ်ကိုစဉ်းစားပြီးတော့လိုက်ယုံနာတရားအစာစာဤမြားနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘော မလောတဘာဝလက္ခဏာဒီယုံနံတရားအစာစာဤမြားနှင့်မဆိုင်ကိုသာဆိုင်၍ကိုပိုင်ဖြစ်သောထိုသဘောမလောတဘာဝလက္ခဏာဒီ ယုံနံတရားအစာစာဤမြားနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမတ်လောတဘာဝလက္ခဏာတည်း တိပိုင်ကိုယ်ပိုင်သဘောကသဘာဝလက္ခဏာအများဆိုင် အများပိုင်သဘောကသာမညလက္ခဏာပထဝီဆိုရင်ပထဝီဓာတ်နဲ့သာဆိုင်တာပထဝီဓာတ်မှာသာရှိတဲ့သဘောဟာပထဝီရဲ့သဘာဝလက္ခဏာအာဘောဆိုလို့ရှိရင် အာဘောနဲ့သာဆိုင်တာအာဘောဓာတ်မှာသာ ရှိတဲ့သဘောဟာ သဘာဝလက္ခဏာလောဘဆိုလို့ရှိရင်လောဘနဲ့သာဆိုင်ပြီးလောဘမှာသာရှိတဲ့သဘောဟာသဘာဝလက္ခဏာတခြားဒေါသမောဟမာနတို့မှာဒီသဘောမရှိဘူးဒေါသဆိုလို့ရှိရင်ဒေါသနဲ့သာဆိုင်တဲ့ဒေါသမှာသာရှိတဲ့သဘောဟာဒေါသရဲ့သဘာဝလက္ခဏာအဲ့ဒီသဘာဝအဲ့ဒီသဘောဟာ တခြားစိတ်တွေမှလည်းမရှိဘူးစေတသိက်တွေမှလည်းမရှိဘူးတခြားရုပ်မှလည်းမရှိဘူးအဲ့ဒါကိုပြောတာကိုယ်ပိုင်သဘောကိုယ်ပိုင်သဘာဝသူများနဲ့မဆိုင်ဘူးဒါပြောတာအဲ့ဒါသဘောလက္ခဏာဥပမာပြောမယ်ဆိုလို့ရှိရင်ဝါယောဆိုတာလေမဟုတ်လားဝါယောဆိုတာလေလေမှာဘာသဘောရှိတယ်လဲဆိုတော့ ထောက်ထားတဲ့သဘောရှိတယ်ကန်ထားတဲ့သဘောရှိတယ်ရွေရှားတဲ့သဘောရှိတယ်လှုပ်ရှားတဲ့သဘောရှိတယ်ဟုတ်တယ်မလားပထဝီဆိုတာမြေလို့ဆိုရမဟုတ်လားတည်နေတဲ့သဘောရှိတယ်အဲ့တော့အဲ့ဒီပထဝီမှာလှုပ်ရှားရွေရှားသဘောရှိပါမလားအဲ့တော့အဲ့ဒီလှုပ်ရှားရွေရှားသဘောဟာဘယ်သူရဲ့ကိုယ်ပိုင်လဲ အဲအဲ့ဒါကိုဝါယောရဲ့သဘာဝလက္ခဏာခေါ်တယ်သူတူးသီးနဲ့သာဆိုင်နေပိုင်နေဟုတ်တယ်မလားတနေ့ကအဲ့ဒါပြောပြီးပြီမလားဘာဘာကဘာဝါယောဓာတ်ဘာဘာကပထဝီဓာတ်ဘာဘာကဒေဇောဓာတ်လို့ပြောခဲ့တယ်မဟုတ်လားမမိသေးလားကဲဆိုသားမှာခမကျင်း นามนาคาับเอ๊ะขมาจันทร์ ဟုတ်ပြီလားအဲ့တော့ထောက်ထားတာကံထားတဲ့သဘောရွေရှားလှုပ်ရှားတဲ့သဘာဝဒီသဘာဝကဘသူရဲ့သဘာဝလက္ခဏာလဲဟုတ်ကဲ့လားခဲမာကျမ်းနာနူးညံ့သဘောကပထဝီရဲ့ကိုယ်ပိုင်သဘောသဘာဝလက္ခဏာ ယိုစီးတယ်ဖွဲ့စည်းတယ်သိပ်သီးတယ်ပူးတွဲတယ်လုံခဲတယ်ဆိုတဲ့သဘောကအာဘောရဲ့သဘာဝလက္ခဏာသူရဲ့ကိုယ်ပိုင်ပူနွေးအေးတာကတေဇောရဲ့သဘာဝလက္ခဏာသူရဲ့ကိုယ်ပိုင်သဘောတခြားရုပ်တွေတခြားနာနေနဲ့မဆိုင်ဘူးအဲ့တော့ အဲ့ဒီဟာယောဂီတို့စဉ်းစားကြည့်ထောက်ကံတောင်းနှင်းလှုပ်ရှားရွေရှားခဲမှာ ကျမ်းနာနူညယိုစီဖွဲ့စီသိသိပူတွေပူနွေအေးအဲ့ဒီသဘောတွေတိုင်မှာတွေ့သလားတုံးမှာတွေ့သလားစပွဲမှာတွေ့သလားဟမ်တွေ့သလားသိကြသလားဟုတ်ကဲ့လား ဘယ်တော့ကတွေ့တော့ဘယ်အခါမှပိုးတွေ့တော့ရှုလို့တမာရီအာကောင်းတဲ့အခါမှာပိုးတွေ့တယ်အဲ့ဒီသဘာဝလက္ခဏာတွေကပထမဆုံးတွေ့တာပြီးတဲ့အခါကျတော့မှပိုးပြီးတမာရီရင်လာမှတာမင်ညလက္ခဏာသိလာတယ်တာမင်ညလက္ခဏာဆိုတာတခြားမဟုတ်ဘူးမမြဲဆင်းရဲ ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောမမြဲအနိစ္စဆင်းရဲဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်အနတ္တအဲ့ဒီသုံးမျိုးကရုပ်တိုင်းနဲ့ဆိုင်တယ်ရုပ်တိုင်းမှာရှိတယ်စိတ်တိုင်းနဲ့ဆိုင်တယ်စိတ်တိုင်းမှာရှိတယ်ဒါကြောင့်သူတို့ကအများပိုင်အများဆိုင်သဘောဘာလက္ခဏာအဲအဲ့ဒါကညံရင်လားတမာရီပူရင်လားမှသိလာတယ် သမာဓိပူရင်းလာတဲ့အခါကျတော့ပေါ်လာလိုက်ပျောက်သွားတာသိလိုက်နောက်တစ်ခုပေါ်လာလိုက်ပျောက်သွားတာသိလိုက်နောက်တစ်ခုပေါ်လာလိုက်ပျောက်သွားတာသိလိုက်အဲ့လိုသိသိဉာဏ်နဲ့တွေ့တွေ့ပြီးသိသိသွားတာစဉ်းစားဆင်ခြင်ရတာမဟုတ်ဘူးစဉ်းစားဆင်ခြင်လို့သိရင်ဒါမမှန်ဘူးကြည်ရင်ကြည်ရင်နဲ့တွေ့တွေ့တွေ့တွေ့ပြီးသိသွားမှမှန်တယ်အဲ့ဒါမှဝိပဿနာဉာဏ်အရသမယလက္ခဏာသိတာဟုတ်ကဲ့လား ဒီတော့အဲ့ဒီသဘာဝလက္ခဏာလဲထိုးတွင်းသိပြီတာမညာလက္ခဏာလဲထိုးတွင်းသိပြီဆိုတော့ပုဂ္ဂိုလ်တ attva ရဲ့လို့ရှိတယ်လို့နားလည်မလားမရှိဘူးလို့နားလည်မလားအဲဖြစ်ဖြစ်ပြီးပြက်ပြက်နေတယ်ရုပ်သဘောစိတ်သဘောတွေစုနေတဲ့သဘာဝမျှပဲလို့သိမယ်အဲဒီလိုသိရင်တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိ ပြုတ်ကြောမရှိတော့ပုဂ္ဂိုလ်တ attva ငါလို့မှမယူဆဘူးဆိုလို့ရှိရင်ငါလိုချင်တယ်ဆိုတဲ့လောဘကလာအောင်မလားငါစိတ်ဆိုးတယ်ဆိုတော့ဒေါသကလာအောင်မလားငါသူများတယ်ตาတယ်ဆိုတဲ့မာနကလာအောင်မလားလောဘဒေါသမောမာမာနအစိုက်တဲ့ကိလေသာတွေငြိမ်းရောအဲ့ဒီစီကိုရောက်အောင်အာထုတ်နေတာအဲ့ဒါသဘောပေါက်ဖို့လိုတယ်ဟုတ်ကဲ့လား အဲ့ဒါလို့သိပြီးအဲ့ဒါလို့ကိလေသာငြိမ်းဖို့ရည်ရွယ်ခြင်းနဲ့အထုတ်နေတာဒါကိုနားလည်သဘောပေါက်ပြီးတော့ဒီအိန္ဒြေ၅ပါးဘူ၅ပါးအားကောင်းမှပဲငါတို့ရဲ့တရားရှုမှတ်မှုတရားလုပ်ငန်းဟာပြည့်မြောက်မှာပဲလို့သဘောပေါက်ပြီးတော့ခိုင်မြဲတဲ့သရတရားကြီးမားတဲ့ဝိရိယဆက်ဆက်မိတဲ့တမာတိအတ္တိ တည်ငြိမ်တဲ့သမာဓိနဲ့ရှုတိုင်းရှုတိုင်းဉာဏ်တွေ့သည့်ကိုယ်တွေ့သည့်ခေါ်တဲ့ထိုးထွင်းသည့်တဲ့ပညာအာကောင်းအောင်ကြိုးစားအားထုတ်နိုင်တဲ့သူတော်စင်များဖြစ်ကြပါစေ။